ဧကံနာမကေသဗ္ဗေသတ္တာအဟာရတိတိကာဒွေနာမကေနာမံကြရူပံကြတိနိနာမကေသိသောဝေဒနာယတ္တာရိနာမကေယတ္တာရိအရိယစัจ जा နိပัญจနာမကေ ပัญจุပါရณခန္ဓာခြာနာမကိံခြာအာဇတိကာနိအာယတနာနိသတ္တနာမကိံသတ္တဘုဇံကာအဌာနာမကိံအရိယောအထံဂိကောမဂောနဝနာမကိံနဝသတ္တဝါစာဒသနာမကိံ ဒသဟံမေဟိသမနာကတောအရဟာတိဝဂ္ဂတိကုမာရပန္နာ